ခန်းကြီး19အငယ်1မှ9ဒုတိယတကြိမ်စီးဒံပြု၍ရှိမောင်အမျိုးသားတို့သည်အဆွေအမျိုးအလိုက်ယူဒအမွေမြေအတွင်း၌အမွေခံရကြ၏သူတို့အမွေမြေ၌ရှိသောမြို့များဟုမူကားဘေရရှေဘမြို့မောလဒာမြို့ဟာဇေယောလမြို့ဘာလာမြို့အာဇင်မြို့အေလတောလမြို့ဘေတုလမြို့ဟောမာမြို့ဇီကလမြို့ က်မာကပုတ်မြို့၊ဟာဇာသုတမြို့၊ဗက်လေဖောက်မြို့၊ရှေရုဟင်မြို့၊ရွာနှင့်တကွဆယ်သုံးမြို့တည်း။ထိုမှတပါး၊အင်ရိမ္မုန်မြို့၊တောခင်မြို့၊ဧသာမြို့၊အာရှန်မြို့၊ရွာနှင့်တကွလေးမြို့တည်း။ထိုမှတပါး၊တောင်မျက်နှာ၌ဗာလတ်ဗေရမမြို့တိုင်အောင် အထက်ဆိုခဲ့ပြီးသောမြို့ပတ်ဝန်းကျင် ရွာရှိသမျှပါတည်းဤ၍ကရှိမုံအမျိုးသားတို့သည်အဆွေအမျိုးအလိုက်ခံရသောအမွေသည်ရှိမုံအမွေမြေသည်ယူဒအမျိုးသားခံသောအဖို့တဲကနှုတ်ရ၏ယူဒအမျိုးသားတို့အဖို့သည်ကြီးကျယ်သောကြောင့်သူတို့အမွေမြေအတွင်း၌ရှိမုံအမျိုးသားတို့သည်အမွေခံရကြ၏အငယ်၁၀မှ၁၆တတိယတစ်ကြိမ်စီးဒံပြု၍ ဇာဗုလုန်အမျိုးသားတို့သည်အဆွေအမျိုးအလိုက် အမွေခံရကြ၏။သူတို့အမွေမြေအပိုင်းအခြားသည် စာရိဒ်မြို့မှထွက်၍အနောက်သို့သွားလျက်မရာလမြို့၊ဒဗ္ဗရှက်မြို့သို့၎င်း၊ယောကနန်မြို့ရှေ့မှာရှိသော မြစ်သို့၎င်းမှီလေ၏။တဖန်စာရိဒ်မြို့မှနေထွက်ရာ အရှေ့မျက်နှာသို့လှည့်သဖြင့်၊ခိသလုတ္တာဗော်မြို့၊ဒါဗရတ်မြို့သို့ရောက်ပြီးလျှင် ရာဖြာမြို့သို့တက်လေ၏ထိုမြို့မှဆ၍အရှိဘက်နားမှလိုက်လျက်ဂိတ်တဟေဘာမြို့အိတ်တကာစိန်မြို့ရေမုံမေသောယနေအာမြို့သို့ရောက်လေ၏မြောက်ဖက်၌လည်းဝိုင်းသည်ဖြင့်ဟာနတုံမြို့သို့ရောက်၍ရိပထေလဂျိုင်း၌ဆုံးလေ၏ထိုမှတပါကတ္တမြို့နာဟာလလမြို့ရှိမရုံမြို့ဣဒလမြို့ဘဲလေမြို့ဒီဟုသော ယွာနှင့်တကွဆက်နှမြို့ရှိသည်ဤ၍ကမြို့ယွာပါလျက်ဇာဘူးလုံအမျိုးသားတို့သည်အဆွေအမျိုးလိုက်ခံရသော အမွေဒီအငယ်16မှ31စတုထတချင်းစီးဒံပြု၍ဤတခါအမျိုးသားတို့သည်အဆွေအမျိုးလိုက် အမွေခံရကြ၏သူတို့အပိုင်းခြားသည်ရေစရေလမြို့ခေတုလုံမြို့ရှုနေမြို့ ဟာဗရိမြို့ရှိဟုန်မြို့အာနဟာရမြို့ရဘိမြို့ခိရှုံမြို့အာဘဲမြို့ရေမဲမြို့အင်္ဂနန်မြို့အင်ဟဒါမြို့ဘက်ပဇက်မြို့ပါလျက်တာဘော်မြို့ယဟမိဇာမြို့ဘက်ရှေမမြို့သို့ရောက်၍ယော်ဒန်မြစ်၌ဆုံးနေ၏ယောနှင့်တကွ16မြို့ရှိသည်ဤ၍ကမြို့ရွာပါလျက် ။ဣသခါအမျိုးသားတို့သည်အဆွေအမျိုးအလိုက်ခံရသောအမွေတည်း။ပဥ္စမတကြိမ်စာရေးတံပြု၍၊အာရှာအမျိုးသားတို့သည်အဆွေအမျိုးအလိုက်အမွေခံရကြ၏။သူတို့အပိုင်းအခြားသည်ဟေလကတ်မြို့၊ဟာလိမြို့၊ဗေတင်မြို့၊အာခရှမြို့၊အာလမ္မေလက်မြို့၊အာမတ်မြို့၊မိရှလမြို့ပါလျက်၊အနောက်မျက်နှာ၌ကရမေလမြို့၊ရှိဟောရလိဗနတ်မြို့သို့ရောက်လေ၏ တဖန်နေထွက်ရာဘဲသို့လှည့်၍ဘဲတကုံမြို့ဇာဘူးလုံခရိုင်ရိပတေလကျိုင်းကိုရှောက်သည်ဖြင့်မြောက်မျက်နာသို့တွား၍ဘေတမဲမြို့နာယေလမြို့ကာဘူးလမြို့ဟေဗျုံမြို့ယေဟောဘမြို့ဟံမုံမြို့ကာနမြို့ဇီးတုံမြို့ကြီးတိုင်အောင်ရောက်ပြီးလျင်ယာမမြို့ခိုင်ခန့်သောတုရုမြို့ဟောတမြို့သို့လှည့်လျက်ပင်လေကမ်းပန်းမှဆ၍ အာခစိတ်မြို့တိုင်အောင်ပင်လယ်၌ဆုံးလေ၏။အုံမမြို့အာဖက်မြို့ယေဟောဘမြို့နှင့်တကွရွာပါလျက်22မြို့ရှိသည်။ဤ၍ကမြို့ရွာပါလျက်အာရှာအမျိုးသားတို့သည်အဆွေအမျိုးလိုက်ခံရသောအမွေသည်ငယ်32မှ39သတ္တမတခြင်းစီးဒံပြု၍နာတလိအမျိုးသားတို့သည်အဆွေအမျိုးလိုက် အမွေခံရကြ၏သူတို့အပိုင်းခြားသည်ဟေလက်မြို့အာလုံမြို့ဇန်နနိမ်မြို့အာဒမိမြို့နေကတ်မြို့ယာဗနေလမြို့လာကုံမြို့ပါလျက်ယော်ဒန်မြစ်၌ဆုံးလေ၏တဖန်အနောက်မျက်နာသို့လှည့်သည်ဖြင့်အာဇနုတ်တာဘော်မြို့ဟုကုမြို့သို့ရောက်၍တောင်ဘက်၌ဇာဘူးလုံခရိုင်အနောက်ဘက်၌အာရှာခရိုင် နေထွက်ရာဘက်၌ယော်ဒန်မြစ်အပိုင်းခြားရှိ၏ခိုင်ခန့်သောမြို့များဟုမူကားစိမ့်ဒိန်မြို့ဇေရမြို့ဟမ်မမြို့ရက်ကမြို့ဂင်နီတီယမြို့အာဒမာမြို့ရာမမြို့ဟာဇော်မြို့ကေဒီရှာမြို့အင်ဟာဇော်မြို့အေဒရီမြို့အီရိုမြို့မိဂဒလီလာမြို့ဟောရင်မြို့ဘေတနတ်မြို့ဘက်ရှေမဲမြို့ယောဟန်တကွ၁၉မြို့ဒီ ဤ၍ကားမြို့ရွာပါလျက်နာတရီအမျိုးသားတို့သည်အဆွေအမျိုးအလိုက်ခံရသောအမွေတည်းအငယ်40မှ48တတ်မတ်တခြင်းစေဒံပြု၍ဒံအမျိုးသားတို့သည်အဆွေအမျိုးအလိုက် အမွေခံရကြ၏သူတို့အမွေခံရသောမြို့များဟုမူကားဇောရာမြို့ အေရှာဒေါလာမြို့ဣရရှေမဲမြို့ရှာလဘိန်မြို့အာရလုံမြို့ ယေတလမြို့ဧလုံမြို့တိမနမြို့ဧကြုံမြို့ဧလတိကမြို့ဂိပတုံမြို့ဗာလမြို့ယေဟုတ်မြို့ဘေနဘေရမြို့ခါတရိမုံမြို့မေရာကုံမြို့ရက်ကုံမြို့ရာဖောမြို့မှရှေ့မှရှိသောမြေပါတည်းဒံမျိုးသားရသောမြေသည်ကျင်းမြောင်းသောကြောင့်လဲရှမြို့ကိုစစ်ချီ၍တိုက်ယူလောက်ကြံသဖြင့်နေရာချကြ၏ လဲရှာမြို့ကို အမျိုး၏အဘဒန်ကိုအစွဲပြု၍ဒန်မြို့ဟူသော အမည်ဖြင့်မှည့်ကြ၏။ဤရွေ့ကားမြို့ရွာပါလျက်၊ဒန်အမျိုးသားတို့သည်အဆွေအမျိုးအလိုက်ခံရသောအမွေတည်း။ထိုသို့ဣသရေလအမျိုးသားတို့သည်မြေတပြင်လုံးကို အပိုင်းအခြားနှင့်တကွဝေဖန်၍အမွေခံပြီးမှ၊နုန်၏သားယောရှုအားအမွေမြေကို ပေးကြ၏။သူတောင်းသောမြို့ ဧဖရိမ်တောင်ပေါ်မှတိမနတရမြို့ကိုထာဝရဘုရားအမိန်တော်အတိုင်းပေးသဖြင့်သူသည်မြို့ကိုတီထောင်၍နေလေ၏ဤ၍ကားယေဘရဟိတ်ဧလဇာနုံဤသားယောရှုဣဒရေလအမျိုးသားတို့တွင်အဆွေမျိုးတကြီးတို့သည်ရှီလောင်မြို့မှထာဝရဘုရားရှိပရိသတ်စည်းဝေးရာတဲတော်တကားနာ၌ဝေပြီးသောအမွေခံစရာမြေအတီးတီးပေသည်ဤ၍ကပြည်ကိုဝေဖန်သောအမှု 比利。